ပရိဒါရမစေတီဟောသက္ကရာယိသာမှာဟောကြားဖို့ရည်ထားတဲ့တရားကတော့မူလပဏ္ဏသပါဠိတော်ကောသံဘေယသုတ်ပါဘုရားမြတ်စွာကိုယ်တိုင်ဟောထားတဲ့သာရဏိယတရားတော်နဲ့ မှာပြည့်စုံလာတရားတော်များပဲဖြစ်ပါလေ။အဲဒီတရားဒီခုရဲ့ကအခုဒီမှာကတော့ခြေဥစွာသာရဏိယတရားတော်ကိုပဲစာရင်းခေါ်ပါမယ်။မာပိစကနာတရားတော်ကတော့ရှင်းရမယ်ဆိုရင်နောက်နောက်သတင်းပတ်တွေမှာပေါ်ပါမယ်။တကယ်လို့ ဒီတရားဘာမှမဟောပြလို့ရှိရင်တော့နောက်နေ့ကြာပါပဲမဟောပြတဲ့ကံတရားတော့ဟောရတော့မှာပါသာရဏိယဆိုတာအောက်မေ့ဝဲလို့အဲ့ဒီပဲရရှိပါတယ်အောက်မေ့တိုက်တဲ့တရားတစ်စက်လုံးခမိလည်းကောင်းအောင်ပါလေအောက်မေ့တိုက်တဲ့တရားဒါကြောင့်သာရဏိယဆိုတာ အောင်းမိွယ်ကောင်းတဲ့ဂုဏ်လေးကိုပြဆိုတဲ့တရားပါဒီသာသနိယတရားတော်ကိုဒီကနေ့ကျေအဋ္ဌိကဝေသံဃိတိတုဒီမှာနေ့ကျေဥပရိပါဒသာပါဠိတော်သမဂါမတုံးမှာလည်းပဲ ဟောကြားထားပါတယ်။နောက်ပြီးတော့ဒီကုသရနိကေသက္ကနိပါဒမှာလည်းပဲပါရဏိယသုတ်ဆိုတဲ့အနေနဲ့ဟောဟောထားပါတယ်။ဒီတော့ဟာရဟန်းရှင်လူရှင်ရဟန်းတိုင်းလူတိုင်းဟောလေနာကြပြီးတော့ရှင်းသုံးနေရအောင်သိပြန်ရတဲ့သုတ်ပါပဲ။ ဒီဥစ္စာဘုရားမြတ်စွာဟောတော်မူတဲ့အတိုင်းပါဠိဘာသာနဲ့နည်းနည်းရွတ်ပြပြီးတော့ဟောလို့ပြောပါမယ်။အဲဒါကိုလူကလေးနှစ်ပေါင်း2500ကျော်လောက်ကမြတ်စွာဘုရားကိုယ်တိုင်ခေါ်တဲ့အနေနဲ့ဟောဒီအာယုပြုပြီးတော့ဒီလိုစီပြီးနာကြားဖို့လိုပါတယ်။အခုစပြီးတော့ တကယ်ကြီးကိုပါဠိတော်လေးကိုမာဂရီစာနဲ့ပေါ်ပြောပါမယ်။သာယိဝိဘိက္ခုေဓမ္မာသာရဏီယပိယကရဏကရုကရဏသံဃာယအောမဒါယသံဃိယဣတိဘာဝယသဝတ္တံတိအခုယူပြလိုက်တဲ့ပါဠိကို မြန်မာဆရာရေးပေါ်ဒီကိလေလေးတွေရှင်းလင်းပြပြပါပါမယ်။သစ္စာဆရာကသာရိယဆရာကိုခေါ်တဲ့ဓမ္မတော်စသည်ပြောလိုက်တော့တကယ်ပြောခေါ်တယ်တကယ်ပြောအဲ့ဒီတကယ်ပြောထားတဲ့ငါးလေးအလေးရတော့ယဟန်တော်တဲ့ ၆ပါးကုန်သော၆မျိုးကုန်သောယခုဟောမယ့်တရားတို့ကမမေ့ဆိုင်ပဲတောင်းမှုနဲ့တတိယနေခြင်းဖြစ်ဖြစ်တတ်ပါတယ်။အောင်းမေ့ွယ်တရားတို့ပါပဲ။ဒီဟောမယ့်ဂုံကျေးဇူးတရားတွေနဲ့ပြည့်စုံနေလို့ရှိရင်အဲဒီပြည့်စုံတဲ့ နေတဲ့ပုဂ္ဂိုလ်ကိုအတူနေတဲ့လူတွေကအဖြစ်ဖြစ်တိကျတဲ့ပုဂ္ဂိုလ်များပဲဖြစ်ဖြစ်ပါအဲဒီပုဂ္ဂိုလ်တွေကလူရည်နိုင်ပဲအရှင်တရိယာတွေပါလိမ့်မယ်အဲဒါကသမာဓိဉာဏ်ပါဗျာပေါ့ရှင်းကြလိုက်တာပါ အဲဒါကတော့သာသနိယသုတ္တာဆိုတဲ့အတိုင်းပါလေသုတ္တာရဲ့လူရဲ့အဖြစ်သာအဓိပ္ပာယ်လေးပါမမေ့နိုင်တဲ့အပြည့်အရဲ့တတိယနေကြပြီလေဆိုတဲ့ကုံဟာတကယ်လွတ်တဲ့ကုံပဲဒါကအဲ့ဒီမမေ့နိုင်တဲ့ကုံကလည်းပဲကောင်းကုန်နဲ့မကောင်းကုန်ကိုရှိပါတယ်သို့ကုံကတော့ အကျိုးနဲ့မြင်နေတာဖြစ်ပါကောင်းကောင်ကတော့ကောင်းကောင်ကြီးဖြစ်စီပြီးတော့ယုံကြည်တဲ့စိတ်ရှင်ရိုးတဲ့စိတ်ညာရိုးတဲ့စိတ်လေးစားတဲ့စိတ်ရိုးတဲ့စိတ်ဒီအရှင်ရဲ့သိရတဲ့သဘောပါလို့ကြည်ရလို့နောက်ပြီးမြတ်စွာဘုရားဆက်နေတာကတော့သိရကံလာတဲ့ ချစ်ခင်ရေးကိုလည်းပဲရှုတတ်ချစ်ခင်ရေးကိုလည်းပဲပြည့်စည်တတ်တဲ့တရားတွေပါပဲသတိပါရိယတရားတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုအတူတူပုဂ္ဂိုလ်တိကျပုဂ္ဂိုလ်ကချစ်ခင်ရတယ်ရှင်ရကြပါလိမ့်မယ်ဒီလိုဆိုပါတယ်ဘုရားကောင်းတယ်တရားလေးစတာလေဆိုတဲ့လူက တဲ့ဒီလိုကြီးကောင်းတယ်ကရုကရဏယုံကြည်လေးစားခြင်းကိုလည်းပဲပြုတတ်ဖြစ်ကြတတ်ပါလေ။ဒီဒီလေးစားခြင်းကိုဖြစ်ကြတတ်တဲ့တရားသိက္ခာရိယတရားပြည့်စုံတဲ့ပုဂ္ဂိုလ်ကိုအတူတူကလည်းဖြစ်တူတူပဲဖြစ်ဖြစ်ပြီးတော့လည်းပုဂ္ဂိုလ်ရလည်းဖြစ်ဖြစ် ကျေကျေလေးကြကြပါလိမ့်မယ်။ဒီလိုဆိုလို့ရှိရင်ယုံကြည်လေးစားမယ်။ဒီလိုဆိုလို့ရှိရင်အဲဒီလိုကိုယုံကြည်လိုက်၊ဒီလိုကိုလေးစားမယ်။ဒီလိုဆိုလို့ရှိရင်လည်းအကြီးကြီးရဲ့ဘုရုစိတ်ခံရတယ်ပေါ့။ဒါဆိုတော့လူရဲ့ဆိုတာအများအားဖြင့်မိမိကိုယ်ကိုယုံကြည်လေးစားတာယူရတာလေးစားတာ ိစိတ်အားနဲ့စိတ်ကြပါဒီလိုရဲ့ပရိသတ်ချင်းဒီစိတ်ဘယ်လိုစိတ်မဆိုင်ချင်းဆိုတော့မကြိုက်ကြပါဘူးဒီလိုဒီမှာမလေးစားဘူးဒီလိုတိုက်လို့ဆိုလို့ရှိရင်ဒီလိုဒီမလေးမစားပါလေဒီမလိုက်တဲ့အနေအားပြုမှုဆက်ပါလို့ရှိရင်ငါ့ကိုဒီကောင်က ဒီကောင်မကမယုံမသိလူစိတ်လူစိတ်သိဖို့မရပါလားဆိုပြီးတော့ပြောဖို့မရပါလားဆိုပြီးတော့စိတ်လက်စီကိုတတ်တယ်ဒီနေရာမှာစိစားစီရင်စရာကတော့အလေးသာခံရင်အယုဒိခံရင်ဂရုစိတ်ခံရင်ပေါ့လေ အဲ့ဒီအယုံလေးလေးသက်ကလေးနဲ့သူ့တိုက်ခံရတဲ့အခါကျူရီတိုက်တဲ့လေးစားတိုက်တဲ့သူ့တိုက်ခံရတိုက်တဲ့ပေါ့လေကုန်ရှိဖို့ကအရေးကြီးပါလေကျူရီလေးစားတိုက်တဲ့ကုန်ရုပ်တိုက်တဲ့ကုန်ရှိမှသူ့ကုန်ရှိတော့ပဲအများကကျူရီကြမှာပေါ့ကျူရီတိုက်တဲ့ကုန်မရှိဘူးဘုရုတိုက်တဲ့ကုန်မရှိဘူးဆိုရင်တော့ သူများကမယုံရပါဘူးမလေးစားပါဘူးသူလည်းစိတ်ချမှာမဟုတ်ပါဘူးဒီတော့ယူရည်ချင်းလေးစားချင်းသူစိတ်ခံနိုင်တဲ့ဂုဏ်ကြီးကိုယ်သန္တာကပြည့်စုံတာဟာကိုယ်တောင်းပဲမဟုတ်လားအဲ့ဒါမသိနိုင်ပါဘူးစိတ်ချတဲ့ဂုဏ်သိက္ခာရရင်လို့ရှိရင် စိတ်ကြံတဲ့ယူသိလေးစားဝိစိတ်ဆိုင်လို့ရှိရင်တန်ဖိုးတော့ပြရလိမ့်မယ်။အလကားတော့မရဘူး၊ပြန်ကားတော့မရဘူး။အဲဒီပြည်လုံးလေးတဲ့ပုံလေးကတန်ဖိုးတွေကဘာတွေလဲလို့ဆိုလို့ရှိရင်ယခုဟောမယ်သာရဏိယဆရာကြီးပဲ။ဒါကြောင့်သိက္ခာရဟန်းတို့သတ်၆ပါးကိုအိမိဓမ္မာ ယခုဟောမယ်ဒီကုံကျေးဇူးတရားတွေဒီသာရဏီယာအောင်းမဲ့ဝယ်တရားတွေပါပဲတိယခန္ဓာစိတ်ကြီးရှင်ညိုခြင်းကိုပြုတာဖြစ်စေတာတော့တရားတွေပါပဲကရုကရဏာယုတိလေးစားရဲ့ကရုစိုက်ယုတိလေးစားဝယ်ကရုစိုက်ဝယ်တရားတွေပါပဲ အခုပြောခဲ့တဲ့သာရဏိယသိရကရဏအနုကရဏသာဒီတရားတော်ရဲ့အနှစ်သာရလူကြီးအကုန်ကြီးပါပဲဒီလိုကုန်ကြီးနဲ့ဒီလိုကုန်ကြီးနဲ့ပြည့်စုံတဲ့အတွက်ဘယ်လိုအကျိုးကျေးဇူးတွေဖြစ်ထွန်းလာပါသလဲလို့ဆိုတော့ဒီရဲ့အများကပေါ့အကျိုးကျေးဇူးဖြစ်ပေါ်အချက်ကြီးတွေပြထားပါတယ် အဲ့ဒီ၁၄ချက်ကဘုရားချက်ကတော့သံဃာရအောင်ကြံကြီးတယ်ဒီကတော့အကြီးဆုံးရှင်းပါဒီလိုဆွတ်ဆောင်ဆက်ဆောင်အကောင်းဆုံးရည်တာပါပဲဒီလိုရင်းကလည်းဆွတ်ဆောင်ရင်းဟာလည်းပဲဖြစ်စီရပါလေဆိုတော့ဖြစ်ရပါလေအဝိဝါဒရအောင်ကြံကြီးဤခုံရဖို့မရှိခြင်းကလည်းဖြစ်ကြပါလေ တရားနဲ့တရားသဘောထားကြောင့်မျှလို့ဒီရခုံရစိတ်ရစိတ်ရတဲ့ဘယ်ကောင်းလဲဒီခုံရရှိအောင်ဆိုတော့ဒုနဲ့ဒုဟာဒီကြည့်တယ်ဆိုတာသိတယ်ဟုတ်သူရောက်သူနားလည်းနားလည်းမလို့ရှိနေတော့ဒီကြည့်တယ်ဆိုတာသိတယ်ဟုတ်စာရည်ကြည့်တယ်သိတယ်ဒီကြည့်တယ်ဆိုတာသိတယ်ဟုတ်နောက်တစ်ခုကသာမကိယသဝတ္တန်တိသိသိဉာဏ်ချင်းကလည်းဖြစ်ကြပါလေ သူ့နဲ့သူ့ကိုသိသိရေးပြီးဆိုရင်ဆိုလို့ရှိရင်ဓမ္မသိသိရေးပြီးဆိုလို့ရှိရင်ဒီကိုယ်သိသုံးဖို့တစ်သိပေါ့အများတစ်သိပဲပေါ့။ဆောင်းလို့ဓမ္မသိသိဘာဝရတောင်းကြသည်။တလုံးတစ်သိသဘောင်းလေးဆိုဖြစ်အဲဖြစ်ခြင်းကလည်းဒီလိုရင်းကလည်းဖြစ်ကြပါလေလို့ဆိုထားပါတယ်။အခုတရားပြောရမှာ ချတာက၆မျိုးသောတရားတွေ၆ခုဆိုတာအဲ့ဒီစကားကအရေးချက်ကိုဖော်ပြတဲ့စကားပါသာရဏီယပိယကရဏကရုကရဏဆိုတာကဒီတရားတော်ရဲ့အရေးအသွေးကုံကြီးအသက်တာကိုဖော်ပြတဲ့စကားပါသံဃာယအောက်ကရာယသမခိယတိဘာဝယသမုတ္တန်ဒီဆိုတာကတော့ ဒီတရားတော်ရဲ့အကျိုးကိုပေါ်ပြတာပါအဲတော့အကြီးကျယ်လည်းပါပြီအကြီးကျယ်လည်းပါပြီအကျိုးရဖို့လည်းပါပြီသမဏကောတဲ့တရားပဲဒီတရားတော်ကအရှိအဟောသဘောထားချင်းမကွဲစားပဲနဲ့ဟောဒီခုံကြီးမရှိပဲနဲ့တယောက်တည်းဟောနေသူမရှိပဲနဲ့ တပေါင်းလေးအကြီးလေးရေရုပ်ပြီးတော့ဖြစ်စီနိုင်လို့ရရေရုပ်ဖို့ရတရားတွေဖြစ်တယ်ဆိုတာကိုကျန်စာသိရပါပြီဒီသာရဏိယတရားတွေနဲ့သာပြည့်စုံနေကြမယ်ဆိုရင်ဒီခုံကြီးခွဲခြားခြင်းမရှိဘဲနဲ့တတိတဝါနဲ့ရှိပြီးတော့ဓမ္မသိသိရှင်ရကြပါပါအရေးကြီးတာကတော့အကျိုးလေးပုဂ္ဂိုလ်ကြီး နိစ္စတဲ့ပုဂ္ဂိုလ်ကြီးအငြိဖြစ်ပေါ်ရာကိုပြီးတော့အရေးကြီးပါတယ်။တဘာရာရာမိသားစုနဲ့နေကြတဲ့ပုဂ္ဂိုလ်ကြီးတိတ်တိတ်ဟာဆိုလို့ရှိရင်အနည်းဆုံးတနည်းပုံစံလို့တော့ရှိကြပါပါပဲ။တို့ကမှရှင်းပွားပြီးတော့လူကြီးတွေလည်းပဲဆရာကြီးတွေရတာပါပဲ။ ၃ယောက်ဖြစ်ခြင်းလည်းဖြစ်ပါမယ်၄ယောက်ဖြစ်ခြင်းလည်းဖြစ်ပါမယ်အဲ့ဒီတဲ့ပုံပြီးတော့များတာလည်းဖြစ်ခြင်းလည်းဖြစ်ပါပါဖြစ်ပေါ်ရရှိပါရဲ့တရားထက်ရှိတယ်ဆိုလို့ရှိရင်အဲ့ဒီဆိုင်ရောက်တာဒီရုပ်နေဖို့တည်ကြည့်ရ၃ယောက်ဖြစ်ခြင်းလည်း၃ယောက်လုံးညီညွတ်နေဖို့၃ယောက်ဖြစ်တာများအတူတူရတယ်ဆိုလို့ရှိရင်လည်းအဲ့ဒီအများ သိရမယ်ဟောအရေးကြီးတယ်ဒီတော့အတူတူပုဂ္ဂိုလ်တွေဟာအကုန်လုံးညီညွတ်အောင်မလုပ်ရမယ်ဆိုရင်ကျွန်တော်သိရရအောင်ဒီယုတ်ဖို့ကိုတော့သူသူကိုကိုသိချင်ကြတာပါပဲ။ဘာလို့လဲမလဲဆိုလို့ရှိရင်ဒီသာသမီရတရားတော်ရဲ့ပြည့်စုံမှုတွေလောက်ရမယ်ဆိုတာပေါ်တော့ပါပြီ ဒီသံဃာတရားတွေလည်းကပြည့်ပြည့်စုံစုံနေကြတယ်ဆိုရင်အတူတူပုဂ္ဂိုလ်တွေအိမ်လူအိမ်သားတွေအကုန်လုံးဟာဒီခုံရခြင်း၊ပွဲပြခြင်းကိုရှိပဲတဲ့တစိတ်တော်နဲ့အဲနှလုံးနဲ့တည်ရဖြစ်ပြီးတော့ဒီညွတ်ပြီးတော့ဆက်လာကြပါပါဒါသိကြပါလေတအိမ်နဲ့တမိသားစုလည်းမဟုတ်ပါဘူး ဒီတာရိယတရားတွေလည်းကပြည့်စုံကြမယ်ဆိုရင်တရားကွယ်လုံးတယောလုံးတမျိုးလုံးကိုပြည့်နေပါပါပဲဒီမျိုးရေကဒါလည်းညှို့နေပါပါပဲတဏှိကာလုံးဒီတရား၆ပါးနဲ့ပြည့်စုံနေမှာဆိုရင်တဏှိကာလုံးညှို့နေပါပါပဲတကဘာလုံးဒီတရားတွေကျက်လာပြီးတော့နေမှာဆိုလို့ရှိရင် တနိုင်ငံနဲ့တနိုင်ငံဟာဆက်ရဒေါသဖြစ်ဖြစ်ချင်းဖြစ်လဲတဲ့ပေါ့။ကိစ္စကြီးရဲ့ဒီပါပါပဲ။ဘလောက်ကောင်းလဲဆိုတာစဉ်းစားကြည့်ပေါ့။ဒီတော့ဒီတိုင်းနေရာတရားတွေကိုသူယုံမယွေပါလာမယွေအာဖြစ်နိုင်တယ်ဆိုတာသူကသိစားပါတယ်။ပယ်ရမယ်တရားတွေမဟုတ်ပါဘူး။ရှောင်ရမယ်တရားတွေမဟုတ်ပါဘူး။ ဆောင်ရမယ့်တရားဤသာလမှာပြည့်စုံအောင်တကယ်လို့တဲ့တရားတွေဆိုတာသိတာပါလေဒီတရား၆ပါးနဲ့ကပြည့်စုံတယ်ဆိုလို့ရှိရင်အကျိုးရဖို့လေးချက်ချက်ပါသံဃာယသောတန်တိဤယုံဖို့ရဆွဲဆောင်အားလုံးဆွဲဆောင်ရည်အတွက်ဤယုံဆွဲဆောင်ရည်အတွက်ဖြစ်ပါတယ်ဤယုံဆွဲဆောင်ရည်အတွက်လည်းကောင်းတယ် အောက်ကလည်းဆောင်းချမ်းကြီးဆိုတာထောက်လို့ရှိရင်လူကြီးခုံကြီးကြောက်တဲ့တရားသဘောထားကြီးကိုညာရေးဆောင်တယ်။ဒီကုံမှုဆိုလို့ရှိရင်ဒါကြောက်တဲ့တရားသဘောထားညီနဲ့တဲ့သဘောသိလို့ရပါတယ်။လူကြီးခုံကြီးတရားကလည်းခေါ်မှာပါ။သမဂိယသာဝတ္တတိဆိုတာသိစီမျိုးရေးဒါလည်းရှိသွားနေပါလေ။ ဣတိဘာယဣတိဘာဝရဆောင်းကြပြီဆိုတဲ့တရားဆောင်းလို့ရှိရင်တလုံးတစ်ကြီးဖြစ်ဘယ်လိုကောင်းလဲဆိုတာကြည့်တာကျကောရခိယယဉ်ကြီးချလို့လူမျိုးချင်းဘာသာချင်းပြီးတော့ဒီထုံးစံချင်းမတူကြဘူးလားတော့ဘာဒီတရားချက်ဟောနဲ့ပြည့်စုံမယ်ဆိုလို့ရှိရင်ကဘာလူကဘာသားတွေကအားလုံး တစ်ချိန်မျိုးလည်းဖြစ်သွားပါပဲဆုံးသက်ဖြစ်သွားပါပဲအဲ့ဒါကောင်းတာဒီတရားတွေကသိသိဉာဏ်ရဲ့ကိုသိတာဖြစ်တည်တတ်တယ်လို့ဆိုလို့ရှိရင်ဒီတရားတွေကိုသိဖို့ဆိုလို့ရှိရင်သိသိဉာဏ်ရဲ့မရှိဘူးဆိုတဲ့အချက်ကိုအလိုလိုဖတ်တာပါလေအဲ့ဒီသာသမီးတရားတွေဟာသိသိဉာဏ်ရဲ့ကြောင့်သူပါမသိသိဉာဏ်ရဲ့သာဖြစ်တာသိသိဉာဏ်ရဲ့ကြောင့်လို့အဲဒါဆိုပါပါပဲ အဲဒီသာသမီတရားတွေသိသိကြောင်းနဲ့ဖြစ်တဲ့အတွက်ဒီရေးတရားတွေကိုလည်းချုံရတော့ဒီလိုရှိနေဆိုနေပါလေအဲ့ဒီရေးတရားတွေကဘာတွေလဲလို့ဆိုတော့မေတ္တာရှိသွားတဲ့မှုကံက၃ပါးနောက်ပြီးတော့ဝေဘာကိစ္စမှု သာကသာယသာကရေကတပတ်တိရရေကတပတ်ပညာရေကတပတ်အဲတော့ဒီကံသိခြင်းသာကရေတိရရေပညာရေသာကသုံးပါးပါပေါင်းအဲဒီအရေးအတွက်၆ပါးအဲဒီ၆ပါးလုံးကို တူတူနဲ့ပဲပေါ့လေမသားရအောင်ဘုရင်ညမှာခုနဲ့ကြည့်နေတဲ့ဆရာဆရာကြီးကမေတ္တာရှိသွားကံသုံးပါးဖြင့်တပါးဆုံးကသာဂတိလာမြတ်ပညာတိမှတ်ပါသာရိယတရားဒီတက္ကသိုလ်ဤရာမှာဘုံဖိတ်ပြရပါတယ် မေတ္တာရှိသွားကံသုံးပါးဆိုတာကကံဆိုတာကတော့ကမ္မဆိုတဲ့ပါဠိစကားကလာပါလေကမ္မဆိုတာကပြည့်စုံတဲ့အမှုပါပဲအဲဒီပြည့်စုံတဲ့အမှုကံကိုဆိုတာကကောင်းတဲ့အပြည့်ကျဲတဲ့ကံလည်းရှိတယ်မကောင်းတဲ့အပြည့်ရှိတဲ့တဲ့ရစီကံလည်းရှိတယ် လောဘဒေါသရှိသွားပြီးတော့ပြုလို့ပြောဆိုတန်စီရဲ့မှုခံရတော့အကောင်းတဲ့ခါပေါ့အပြည့်ရှိတဲ့ခါလည်းပေါ့အဲတော့ကာယဝိညာဉ်မလောကဆိုတာတွေကတော့မကောင်းတဲ့စိတ်ရှိတဲ့အမှုခံရပဲမယုံမသိပြောမိပြုမိကြံစီပြမမိတဲ့အမှုခံရပဲ တရားတရားတို့တရားတို့သံဃာတို့ဆရာမိဘတို့နဲ့ဆက်ပြီးတော့အဲ့ဒီပြမဖြစ်ရင်အမှုတုကံများရှိတယ်။ပြန်အားရပြင်းကြီးကိုရပါလိမ့်။ကြတော့တော့မရတယ်။ဒါမှမဟုတ်ယခုလူတွေတရားကိုရှိခိုးကြတာဟာအပြစ်ရှိလို့ရည်ရွယ်လို့တော့မဆိုနိုင်ပါဘူး။ယန္တာသုံးပါးဆရာမကိုရှိခိုးနေရတာလည်း အဖြစ်ရှိတဲ့ကြီးမတွေ့ရပါဘူးအမှန်ကတော့ကုသိုလ်ဖြစ်ပွားအောင်လို့ရည်ရွယ်ပြီးတော့ရှိခိုးကြတာလည်းများပါလေဒါကြောင့်မာဇီဩက္ခလတော်ကလည်းမှာသာဂဝိကမလောကကြီးကိုတော့အဖြစ်ခတ်စေပါပြောင်းရေး၍အသက်ရှိစွာအလားမည် ရမေးခြင်းကြောင့်ကောင်းမှုလာတာဖြစ်ပါခြင်းဖြင့်အကျိုးဟာရှိဖို့ပါလေဆိုတဲ့အချက်အဲဒီရဲ့တကယ်ဒီကျေးဇူးဆက်တော်ဆရာရဲ့အချက်ထားပါတယ်အပြည့်စုံလည်းပဲဟောပြနေပါတယ်အဲဒီလိုဟောပြကြတော့တော့ရင်တော့အပြည့်ရှိရင်လည်းပဲအဲဒီအဖြစ်ကြီးပါပြောပြင်းရင်းသွားအောင်အပြည့်မရှိလို့ရှိရင်လည်းပဲအသက်ရှင်ခြင်း ဒါအစရှိတဲ့ကောင်းကျိုးတွေလည်းပဲရှိတင်နေတဲ့ကုသိုလ်ကောင်းမှုတွေဖြစ်ပွားအောင်ကြောရတယ်ရှိခိုးရတယ်ဆိုတာကိုရည်ချက်ပြည့်စုံအောင်ဆောင်ရကျေးဇူးတော်ဘုရားကြီးကအခုလိုဘုရားကတော့တိုင်းကြားရကံနဲ့နာဂာနိဆိုတော့တိုင်းဟောကတာအချိုးလေးညံပါဒကာဒကမတွေအထက်ပေါ်နေရှင်ဟန်တွေအထက်ပေါ်နေ ပြည့်နေသာဝရဏဒီရဲ့ချက်နဲ့ပြည့်စုံတဲ့ပုဂ္ဂကသရှိပုဂ္ဂိုလ်တွေတကူကောင်းစာလောဘဖြစ်တဲ့စိတ်မျိုးသူတော်ရဲ့ကျိုးစီးပွားလောလာပြီးတော့သူတော်ကိုကျင်နာတဲ့စိတ်ထားရဲ့မေတ္တာကိစ္စခေါ်ပါတယ်အဲဒီမေတ္တာကိစ္စစသည်ရှိသွားပြီပြီးတော့ ပြုလုပ်တာတို့ပြောဆိုတာကြံစည်တာတို့အဲဒီအမှုကံတွေကတော့ကောင်းတဲ့ကံအဖြစ်ကင်းတဲ့ကံပန့်ရှင်းတဲ့ကံဟောရည်ကြည်တဲ့ကံပြည့်ညတ်တဲ့ကံစိတ်သက်သာဖြစ်တဲ့ကံတွေလို့ပြောပါတော့အခုဒီသုံးပါးပြဆိုထားတဲ့ကံသုံးပါးကတော့ အခုဆုံးပါကတော့အာရောဒပြထားတဲ့မေတ္တာစိတ်နဲ့ပြန်ပါလိုက်အာရောဒအာရောဒဆိုတာကတော့ပြစ်မှားတဲ့သဘောပါဒီသူကအကျိုးစီးပွားမလိုလားပဲလေဖြစ်စီတဲ့သဘောသူကကောင်းလားချမ်းသာစေခြင်းနဲ့စိတ်ကလေးဖြစ်ပြီးဆိုလို့ရှိရင်ခုနဖြစ်စီလို့တဲ့ဒေါသကြီးကျင်းနေတော့တာပဲ စိတ်ကလေးဟာလည်းပဲရှိခဲ့တာတဲ့စက်ကပေါ်ချောချောမောရှိနေတာစွန်းစွန်းကြည့်နေတဲ့ဖြစ်နေတာပဲချုပ်ခဲ့တဲ့ဒေါသရဲ့နေရာမှာချောမောပြည့်ပြည့်သူပြည့်တဲ့အာလောကခေါ်တဲ့မေတ္တာစိတ်ကိုဒီမေတ္တာစိတ်ရှိသွားကြည့်ပြီးတော့မေတ္တာပုဂ္ဂိုလ်ကကာယကံဝေဒနာရှိသွားကြည့်ပြီးတော့ပြုလုပ်တဲ့အမှုလေး ပြောဆိုတဲ့အမှုတွေကြံစည်တဲ့အမှုတွေဟာကုသိုလ်တွေကြီးပါပဲကိုယ်နဲ့ကြည့်ရင်ကာယကံကုသိုလ်ပေါ့နောက်လည်းပြောသူမိရှိဝစီကံကုသိုလ်ပေါ့စိတ်နဲ့ကြံစည်စဉ်းစားလို့ရှိရင်မနောကံဩမနောကံကုသိုလ်ပေါ့အဲ့ဒါကြီးဖြစ်ပါတယ်တချို့ကတော့သူတို့ကကောင်းစားချမ်းသာစီလိုတဲ့ရည်ချက်ကောင်းတဲ့ ပြုတဲ့ကာယကံပြောဆိုတဲ့ဝစီကံကြံစည်တဲ့ဘလောကံပေါ့အဲ့ဒီကုသကံသုံးပါးတရားမေတ္တာရှိသွားခံသုံးပါဆိုထားပါတယ်အဲ့မှာမေတ္တာဆိုတာဗလိယမေတ္တာအကြောင်းကိုလည်းဟောတာဖြစ်တော့သူတော်ရဲ့အကျိုးရှိပါကိုလိုလားတဲ့ တရားကအတောသပြတ်သားတဲ့သိရတဲ့မှာဆရာပြောတာပါလေသူကအမှန်တန်အရှိတတ်ရှိတယ်ပါလေဒေါသတွေဖြစ်နေလို့ရှိရင်ခိုးတော်လေယုံကြည်ပါဒေါသတဲ့စိတ်ကလေးဒေါသနေရာမှာရောက်လာပြီဆိုလို့ရှိရင်ချက်ချင်းလို့တခါလေသိချင်တော့တာကိုယ်နဲ့ကောင်းလာတယ်ဒီနဲ့ဆမ်းလိုက်တယ်ဒီမှာသိတာပါ ။ဘာကြောင့်လဲဆိုတော့သတ္တဝါတွေကချမ်းသာခြင်းရတာရှိတယ်။ဒုက္ခကာမတရားတွေချမ်းသာကိုမြင်ရကြတာရှိတယ်။ဒုက္ခပฏิကူလာဆိုတာဆင်းရဲကိုဒီမုန်းကြတယ်ဆင်းရဲဖြစ်နေကြတာရှိတယ်။အဲဒီဆင်းရဲဖြစ်ပြီးတော့ချမ်းသာခြင်းရတဲ့သတ္တဝါတွေကိုသူတို့အကြိုက်သူတို့အလိုရှိနေတဲ့အတိုင်းချမ်းသာရပါစေဆိုတဲ့ အလိုက်ပြပေါ်တယ်သူတို့အလိုက်သိထားပြီးတော့ဒီတာအေးမြတ်စွာနှလုံးသွင်းရတဲ့အတွက်ကြောင့်ဘယ်လောက်အေးချမ်းသွားတယ်နှလုံးသွင်းတဲ့ပုဂ္ဂိုလ်ကဘယ်လောက်အေးချမ်းသွားတယ်ဆိုတာကြည့်ပါဒါကြောင့်တော်ဘာနဲ့သက်ဆိုင်တဲ့အခုကိစ္စကိုကြည့်လို့တိုင်းကြည့်လို့တိုင်းပေါ့ချမ်းသာပါစေဆိုတဲ့ မေတ္တာစိတ်နဲ့ရှိပါပါလေအဲ့ဒါကမေတ္တာရှိသောရှိတဲ့ခန္ဓာဒီလိုမှလည်းသက်ဆိုင်တဲ့စကားမျိုးပြောတိုင်းပြောတိုင်းနဝိချူအောင်ပေါ့ဆန္ဒအောင်ဆန္ဒပါတိဆိုတဲ့အနေနဲ့မေတ္တာစိတ်နဲ့ပြောပါလေဒီလိုနဲ့သတိဉာဏ်စီတိုင်းဉာဏ်စီတိုင်းလည်းပဲဆန္ဒပါတိဆိုတဲ့မေတ္တာစိတ်နဲ့ဉာဏ်စီရပါလေရှုတိုင်းပြောတိုင်းဉာဏ်စီတိုင်း မေတ္တာရှိပါရှိတဲ့ကာယကံဝစီကံလောကကြီးဖြစ်ပွားတယ်လို့ဆိုပါတယ်။ဒီလိုတွေကိုပဲမေတ္တာရှိသွားကံသုံးပါလို့ဆိုပါတယ်မေတ္တာရှိသွားရှိတဲ့ကာယကမေတ္တာရှိသွားရှိတဲ့ဝစီကံမေတ္တာရှိသွားရှိတဲ့မနောကံအဲဒီကတည်တည်သုံးမျိုးဖြစ်တော့ဒီအတွက်သုံးမျိုးနဲ့တည်တည်လည်းဒီထဲပါလာပါလိမ့် သတ္တဝါတွေဟာသုခကံဟာဒုက္ခပฏิကူလာဆိုတာကလည်းပြောခဲ့ပါတယ်သတ္တဝါတွေအကုန်လုံးဝိနည်းနဲ့ပါတာပဲဆန္ဒလူကြီးတဲ့ဆန္ဒတွေဆိုဘယ်တော့လာခဲ့လာခဲ့လက်ခံလာရှိတယ်ဆင်းရဲတယ်ဆိုလို့ရှိရင်တော့နည်းနည်းပါလက်ခံရအောင်ဆက်ကြတယ်ယူရတယ်ဆက်ကြတယ်ဒီတော့အများချမ်းသာပါစေဆိုတဲ့ကိုယ်လုံးအကြည့်မှုမျိုးဆိုတာ တတ္တဝါကြီးကြိုက်တယ်မိမိလည်းကြိုက်တာပဲအဲဒါမိမိကအဲ့ဒီအကြိုက်ရဆိုလို့ရှိရင်မိမိကကိုယ်ရောကိုယ်စိတ်နဲ့သိထားရောသူတော်ဘာကျိုးစီးပွားလို့ရတယ်မေတ္တာစိတ်ရှိဖို့တော်ပါတယ်ကိုယ်ကမေတ္တာထားပါမှကိုယ်လည်းဤသက်ရပုဂ္ဂိုလ်လည်းပဲပုဂ္ဂိုလ်မှာမေတ္တာပြန်ထားနိုင်ပြီးတော့ အခြေခံဟာဝန်သိစီမျိုးကိုပြနိုင်တယ်ဆိုတဲ့အချက်ကလည်းစိတ်ကလေးက concept လေးယူပါစိတ်တရှိသောကံလုံးပါဆိုတာကတော့ကုသိုလ်တိပ္ပံဘာဝနာတရားကိုလုံးဝအားမထုတ်မိတဲ့ပုဂ္ဂိုလ်လေးအထုတ်ဖို့ရမယ်လို့တော်တော်လေးကျိုးတက်ရောက်တဲ့အဖြစ်ကျင့်ရအောင်အားမထုတ်တဲ့ပုဂ္ဂိုလ်လေးဖို့တော့ဝိတ္တတရားနဲ့စိတ်နေပါသေးတယ် အဲဒီလိုပုဂ္ဂိုလ်မျိုးကြတော့တမင်္ဂလာဒီအလေးအထားကောင်းလုပ်ရပါတယ်မေတ္တာရှိသွားရှိတဲ့ကိုယ်မူရာလေးမေတ္တာရှိသွားရှိတဲ့နှုတ်မူရာလေးမေတ္တာရှိသွားရှိတဲ့စိတ်လေးစိတ်ထားလေးဒါလေးကြီးသမင်္ဂလာလေ့ကျင့်ရပါတယ်အဲဒီလိုလေ့ကျင့်တဲ့အခါမှာလည်းပဲကုသိုလ်ကြီးပါရမီကြီးလေ့ကျင့်တာကတစ်မျိုးနဲ့မေတ္တာသာဖြစ်အောင်လေ့ကျင့်တာကတစ်မျိုးနှစ်မျိုးရှိပါတယ် ကုသိုလ်ပြပါရမီပြည့်လေ့ကျင့်တာကိုတော့ပေလျာမှာပဲဖြစ်ဖြစ်ဘယ်အခါမှာပဲဖြစ်ဖြစ်ဘယ်သူပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့လေဆန္ဒကြပါစေဆန္ဒကြပါစေဆိုတာပေါ့လေမြင်လာနဲ့အတန်ကြားလိုက်တာနဲ့စိတ်ဓာတ်ပို့လို့ရှိရင်ဒါကုသိုလ်စိတ်ကြီးဖြစ်နေတာပါပဲကိုယ်မူရလည်းပဲမေတ္တာလုံးရလည်းမေတ္တာစိတ်ရည်တည်ထားလည်းမေတ္တာပါပြီဆိုလို့ရှိရင်ဒါအလေးဟောလေးတွေဖြစ်နေတာပါပဲ ဆံရအောင်အထုတ်တဲ့နည်းကတော့ဒါတော့ဓမ္မရှိရပြန်တော့ပြောပါမယ်အဲဒီပြောဖို့အချိန်ရပါဘူးဒီလိုပါလားတရားကိုတော်တော်လေးရေးနေနေအထုတ်လို့တရားရတာလေးတွေပေါ့လေတွေ့ကုရိယပြန်ညာမဲတော့ရောက်နေတယ်ကို့မှာကမကြည့်နိုင်တဲ့တမေရောအပြောမျိုးချက်လာမျိုးရသွားတယ် ကိုယ်နဲ့နိစ္စရာပုဂ္ဂိုလ်တွေဒီကြောင့်နဲ့ပုဂ္ဂိုလ်တွေဒီတရားတွေသိအပ်ထုတ်ကြည့်တယ်။ဟောသူတို့လည်းဒီတရားမျိုးအထုတ်တယ်။ဒီလိုပဲဒီလိုတရားချမ်းသာလို့ရပါပါလားရတည်ခြင်းပါပြီဆိုတာပါ။အဲ့ဒါလိုဖြစ်တာ။သတိပဋ္ဌာန်ဘာဝနာတရားကနေပြီးတော့ကိုယ်နဲ့နိစ္စရာသိထားတဲ့ပုဂ္ဂိုလ်တွေကိုအလိုလိုပဲမေတ္တာနဲ့ပေါင်းကူပေးလိုက်တာ။ အဲ့ဒါကပို့ပြီးတော့ကောင်းတယ်အဲ့လိုခြေရင်းမျိုးမဟုတ်ဘူးမဟုတ်လို့ခြေရတော့လေးစားလောက်ရပါတယ်ကွာသူတစ်ပါးနဲ့ဆက်ဆိုင်တဲ့ကိစ္စတွေဆိုလို့ရှိရင်ကျုပ်စီဝါလိုလားတဲ့ကိုယ်မူရာလေးဖြစ်ဖို့အကျုပ်စီဝါလိုလားတဲ့နှုတ်မူရာလေးဖြစ်ဖို့အကျိုးစီးပွားလိုလားတဲ့စိတ်ရင်းစိတ်ထားတွေပေါ်လေချမ်းသာပါစေချမ်းသာပါစေဆိုတဲ့အရာလေးတွေဖြစ်ဖို့တမင်္ဂလာလက်ကျင့်ရပါလေ အဲ့လိုတင်္ဂလာသိခြင်းလို့အလေးထားကောင်းသွားပြီဆိုလို့ရှိရင်ခန္ဓာသာရဏိယတရား6ပါးတွေကခြေပိုင်း3ပါးတော့ပြည့်စုံပြီလို့ဆိုရမှာပါပဲသတ္တသိတတ်တဲ့အမြတ်တ္တဝါဒီပုံမှာကိုယ်ကယူသားသာသတ္တစီလိုတဲ့အနေနဲ့ကိုယ်မူရနှုတ်မူရစိတ်ကြီးစိတ်ထားပြီး သတ်မှတ်ရှင်းရှင်းပြပြီဆိုလို့ရှိရင်တက်တက်လုံးပဲမိနိုင်တော့မှာလေဒီဥရာက